သာသနာတော်နှစ်2552ခုနှစ်မြန်မာနှစ်1369ခုနှစ်တပေါင်းလာပြည့်ကျော်14ရက်3နာရီနဲ့26မိနစ်အချိန်မှာတရားပွဲစသည်အရင်ကစာဟောခဲ့တဲ့ သီလတိတ်္ခာသမာဓိတိတ်္ခာပညာတိတ်္ခာဆိုရဲတိတ်္ခာ၃ပါးအဆုံးမတတ်ရသေးဘူးသီလတိတ်္ခာသီလအကျင့်သီလတိတ်္ခာသီလအကျင့်ဆိုတာဘာကိုစင်ကြယ်အောင်ဆောင်ထိန်းတာတော့ကိုယ်နဲ့နှုတ်ကိုအပြည့်ကင်းအောင်ဆောင်ထိန်းတယ် တမာရိတိတ်ခါတမာရိအကျင့်ဆိုတာစိတ်ကိုဘယ်လိုနေအောင်ထားတာတော့အာယုံတစ်ခုတည်း၌စူးစိုက်တည်ငြိမ်နေအောင်ထားတာဟာတမာရိအကျင့်ပညာတိတ်ခါပညာအကျင့်ဆိုတာဘယ်လိုဟာလဲ ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းအရှိအတိုင်းထိုတွင်သိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးကိုထိုတွင်သိတဲ့မေဖို့ပညာဒီပညာနှစ်ပါးရအောင်ကျင့်တာဟာပညာသိက္ခာဟုတ်လားသို့တော်လည်းအဲ့ဒီပညာနှစ်ပါးကတခြားစီကျင့်ရတာမဟုတ်ဘူး တတွဲတဲ့ကျင့်ရတော့ဘာကြောင့်လဲလို့ဆိုတော့ယုံနာတို့ကိုထိုးတွင်သိမြင်တဲ့ဝိပဿနာပညာကအကြောင်းတရားအဲ့ဒီဝိပဿနာပညာကိုရရှိတဲ့အတွက်ပဲတဏီယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိခြင်းကြောင့်ပဲဝိပဿနာပညာကုံဆုံးသွားတော့ အရိယသစ္စာ၄ပါးကိုသွားသိတယ်အရိယသစ္စာ၄ပါးကိုသိတာကမဲ့ပညာဖူပညာဒီတော့ဝိပဿနာပညာကအကြောင်းမဲ့ဖူပညာကအကျိုးဝိပဿနာပညာကိုမိမိတဏ္ဍာမှာဖြစ်ပွားစေခြင်းကြောင့်မဲ့ဖူပညာကို ဖြစ်ပေါ်စေနိုင်တယ်ဒီလိုမဟုတ်လားဘာကအကြောင်းဘာကအကျိုးလဲ အဲ့ဒါကိုပဲမြတ်စွာဘုရားကဓမ္မာနုဓမ္မပฏิပတ်လို့အဲ့လိုမိန်တာဓမ္မာနုဓမ္မပฏิပတ်ဆိုတာဓမ္မအနုဓမ္မပฏิပတ်ဓမ္မကလောကုတ္တရာတရား၉ပါးအနုဓမ္မကအဲ့ဒီ၉ပါးအလျော်တဲ့ဥပပါကပฏิပတ်အချင်းအဲ့ဒါကဝိပဿနာအနုဓမ္မကတည့်ရပြောရင်ဝိပဿနာ အနုဓမ္မကိုလောကုတ္တရာတရား၉ပါးအလျော်သောအကျင့်လို့ဆိုတာလျော်သောအကျင့်ဆိုတာလောကုတ္တရာတရား၉ပါးကိုရစေနိုင်သောအကျင့်လို့အဓိပ္ပာယ်ရဟုတ်ကဲ့လားအနုဓမ္မလောကုတ္တရာတရား၉ပါးအလျော်တယ်ဆိုတာလောကုတ္တရာတရား၉ပါးကိုရစေသောအကျင့်ဘယ်အကျင့်လဲဝိပဿနာအကျင့် သူ့ကိုဘယ်လိုခေါ်သေးလဲပုပ္ပဘာကပฏิပါပုပ္ပဘာကပฏิပဒာပါဠိမြန်မာကြတော့ပုပ္ပဘာကပฏิပါဟုတ်ကဲ့လားပုပ္ပဘာကပฏิပါအကျင့်မြတ်ခေါ်တယ်ဒီတော့ပုပ္ပဘာကပฏิပါအကျင့်မြတ်ခေါ်တယ်လို့သူ့ကိုပုပ္ပဘာကမက်လို့လည်းခေါ်တယ်ဘာလို့ခေါ်သလဲ ဥပါကမဲ့မဲ့ဆိုတာအကျဉ်းလန်းအကျဉ်းလန်းအရိယာမဲ့မရမီ ရှေးအဖို့၌ကျင့်ရတဲ့အကျဉ်းလန်းကိုပုပ္ပဘာကမဲ့ခေါ်တယ်ဒီတော့အဲ့ဒီပုပ္ပဘာကမဲ့ကိုကျင့်လို့ဝိပဿနာပညာဝိပဿနာဉာဏ်နေ73စင်ရှိတာအပြည့်အစုံမိမိတဏ္ဍာမှာဖြစ်ပေါ်ပြီးပြီဆိုရင်အရိယာမဲ့ရတော့တာပဲ အရိယမေရတာနဲ့တပြိုင်နက်တည်းအရိယသစ္စာ၄ပါးထိုးထွင်းသိတယ်။ဒါကြောင့်ပုဗ္ဗဘာကမက်ကအကြောင်းအရိယမက်ကအကျိုးအဲတော့အဲ့ဒီမှာမက်နှစ်ခုကိုလည်းပဲသတိထားရတယ်။ပုဗ္ဗဘာကမက်နဲ့အရိယမက်ပုဗ္ဗဘာကမက်ဆိုတာဝိပဿနာအရိယမက်ဆိုတာ အရိယသစ္စာ၄ပါးသိတဲ့မလေးစဉ်ဖူလေးစဉ်ဒီတော့ဥပ္ပဘာကအရိယမဲ့မှာမဂ္ဂင်၈ပါးရှိသလိုပုပ္ပဘာကမဲ့မှာလည်းမဂ္ဂင်၈ပါးရှိတယ်။ဒါပုပ္ပဘာကမဲ့နဲ့အရိယမဲ့ဘယ်ဟာကလောကီဘယ်ဟာကလောကုတ္တရာလဲ။ ဟုတ်ကဲ့လားဒီတော့ဒီနေရာမှာအရိယမက်ကထိုးထွင်းသိမြင်တဲ့အရိယသစ္စာ၄ပါးအဲ့ဒါလေးနည်းနည်းချင်းချင်းပြောရအောင်ဟုတ်ကဲ့လားအရိယဆိုတာမြတ်သောဖြူစင်သောလို့လည်းအဓိပ္ပာယ်ရတယ်သစ္စာဆိုတာအမှန်တရားမြတ်သောအမှန်တရား၄ပါးအရိယသစ္စာ၄ပါး ပါတယ်တော့မြတ်သောအမှန်တရားလေးပါဘာကြောင့်မြတ်တာလဲဆိုတော့မှန်လို့မြတ်တာဒါကြောင့်မြတ်သောအမှန်တရားလေးပါအဲ့ဒါတော့ယောဂီတို့သိပြီးသားပါမြတ်သောအမှန်တရားလေးပါမင်္ဂလာသုတ်ထဲမှာပါတယ်မဟုတ်လား အရိယသစ္စာနာဒသနံဒုက္ခသမုဒယនិရောဓနှင့်မကမြေသာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းမပါဘူးလားဒုက္ခသမုဒယនិရောဓနှင့်မကမြေသာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းအဲ့ဒီမှာ၄ပါးပါနေပြီမဟုတ်လား အဲ့ဒါလေးဆိုသမှအရိယသစ္စာနာရတနံအဲ့တော့သစ္စာပဲနှစ်ပါးပါပါတဲ့ ပုဗ္ဗဘာကမက်ကလည်းဒီသစ္စာလေးပါးထိုးတွင်သိတယ်သို့တော့ပုဗ္ဗဘာကမက်ကသိတဲ့သစ္စာလေးပါးကလောကီသစ္စာလေးပါးအရိယသစ္စာလေးပါးမဟုတ်ဘူးဟုတ်လားမဲ့ညာကမဲ့ပညာက ထိုးတွင်သိတဲ့သစ္စာလေးပါးကိုမှအရိယသစ္စာလေးပါးလို့ခေါ်တယ်ဟုတ်ကဲ့လား အရိယသစ္စာ၄ပါးကိုမဲ့ပညာက ထိုးထွင်းသိတာလားဝိပဿနာပညာက ထိုးထွင်းသိတာလားဒါဖြင့်ဝိပဿနာပညာကထိုးထွင်းသိတဲ့သစ္စာ၄ပါးကိုတော့ဘာသစ္စာလို့ခေါ်မလဲလောကီသစ္စာ၄ပါးဟုတ်ကဲ့လားဒုက္ခသစ္စာဆိုတာဒုက္ခဆိုတာဆင်းရဲသစ္စာဆိုတာအမှန်တရား နှစ်ခုပေါင်းလိုက်တော့ဒုက္ခသစ္စာဆိုတာဘာလဲသမုဒိယဆိုတာဆင်းရဲဖြစ်ကြောင်းသစ္စာဆိုတာအမှန်တရားသမုဒိယသစ္စာနှစ်ခုပေါင်းလိုက်တော့ဆင်းရဲဖြစ်ကြောင်းဆိုတာဆင်းရဲဖြစ်ခြင်းဤအကြောင်းဒီသမုဒိယသစ္စာကြောင့်ပဲဆင်းရဲတွေဖြစ်နေတာပဲဒါကြောင့်ဒီသမုဒိယသစ္စာကိုဆင်းရဲဖြစ်ကြောင်းသစ္စာလို့ခေါ်တယ်ဟုတ်ကဲ့လား ဆင်းရဲဖြစ်ကြောင်းမှန်တရားနိရောဓကဆင်းရဲချုပ်ငြိမ်းခြင်းတစ္ဆာကအမှန်တရားနိရောဓတစ္ဆာနှစ်ခုပေါင်းတော့ဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆင်းရဲချုပ်ငြိမ်းပြီဆိုတော့ဆင်းရဲရှိနေတာလားမရှိတော့တာလားအပူမရှိရင်ဘာရှိမလဲ အဲအေးမရှိရင်ကောအပူပဲဟုတ်လားဒါဖြင့်ဆင်းရဲမရှိရင်ဘာရှိမလဲအဲ့တော့និရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်ဆိုတာဆင်းရဲမရှိတဲ့သဘာဝဟုတ်ကဲ့လားအဲ့တော့ဆင်းရဲမရှိတဲ့သဘာဝဆိုတော့ဘာပဲရှိမလဲအဲ့တော့និရောဓသစ္စာဆိုတာတက်ရိုက်ပြောရင်ချမ်းသာပေါ့မဟုတ်လား အဲ့တော့အဲ့ဒီချမ်းသာဟာဘယ်တော့မှမပြည့်စည်တော့ဘူးအမြဲတမ်းချမ်းသာတယ်ဘာကြောင့်လဲဆိုတော့ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေချုပ်ငိမ့်သွားပြီမှုနောက်ထပ်ဆင်းရဲကမဖြစ်ပေါ်တော့တဲ့အတွက်အမြဲဆင်းရဲချုပ်ငိမ့်ပြီးအမြဲချမ်းသာတယ်အဲတော့အဲ့ဒီအမြဲချမ်းသာတာဟာနတ်ပြည်လားမြမပြည်လား နတ်ပြည်ဗြဟ္မပြည်ကမချမ်းသာဘူးလားဟမ်နတ်ဗြဟ္မတွေမှာရုပ်ခန္ဓာနာမ်ခန္ဓာမရှိဘူးလားရှိရဲ့အဲ့ဒီရုပ်ခန္ဓာနာမ်ခန္ဓာကသင်္ခတလားအသင်္ခတလားသင်္ခတဆိုတော့သူ့မှာအကြောင်းရှိသလားမရှိဘူးလားဒါဒီတော့သူဟာအကြောင်းကြောင့်ဖြစ်တာပေါ့ နတ်ရဲ့ယုတ်ခန္ဓာနာခန္ဓာလည်းအကြောင်းကြောင့်ဖြစ်တာဗြမာရဲ့ယုတ်ခန္ဓာနာခန္ဓာလည်းအကြောင်းကြောင့်ဖြစ်တယ်အပေဘုံသူအပေဘုံသားရဲ့ယုတ်ခန္ဓာနာခန္ဓာလည်းအကြောင်းကြောင့်ဖြစ်တယ်ဟုတ်တယ်မဟုတ်လားအကြောင်းကြောင့်ဖြစ်တဲ့သင်္ခတတရားချင်းတော့မတူဘူးလားတူပါတယ်ဘုံပဲကွဲသွားတယ်ဟုတ်တယ်မဟုတ်လားအဲ့တော့နတ်ခန္ဓာကိုယ်မှာရှိတဲ့ယုတ်နဲ့နာဟာ အကြောင်းကြောင့်ဖြစ်တဲ့သင်္ခတတရားမြမာရဲ့ခန္ဓာကိုယ်မှာရှိတဲ့ယုံနဲ့နာဟာလည်းပဲအကြောင်းကြောင့်ဖြစ်တဲ့သင်္ခတတရားအဲ့တော့သူတို့ပြက်သလားမပြက်ဘူးလားဘာကြောင့်ပြက်တယ်လဲဖြစ်လို့ပြက်တာပေါ့ဟုတ်ကဲ့လားဘာကြောင့်ပြက်တယ်လဲဖြစ်လို့ပြက်တာမဖြစ်တဲ့တရားကပြက်မလား လူများမှလည်းကြည်လေလူမွေးဖွားလာတော့မသေးဘူးလားမမွေးဖွားဘူးဆိုရင်သေမလားသေပါဘူးဗျာအဲ့ဒီတိုင်းပေါ့ဖြစ်ရင်ဖြစ်တာပဲမဖြစ်ဘူးဆိုရင်ဒီတော့အဲ့ဒီရုပ်ခန္ဓာနာခန္ဓာဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မပြတ်ဖြစ်ဖြစ်ပြက်နေတဲ့အတွက်သူတို့ကိုဆင်းရဲစေဆင်းရဲမှန်လို့ပြောမလားချမ်းသာစေချမ်းသာမှန်လို့ပြောမလား အဲဆင်းရဲစစ်ဆင်းရဲမှန်ဖြစ်ပြီးပြည့်ရဲ့ဆင်းရဲအမှန်ပဲဖြစ်ပြီးမပြည့်ဘူးဆိုရင်တော့ချမ်းသာတယ်သို့တော့ဖြစ်မှ ဖြစ်ရင်တော့မပြတ်တာရှိသလားဖြစ်ရင်တော့အဲ့လိုဆိုရင်တော့ဆင်းရဲလားချမ်းသာလားအဲ့တော့နတ်ရဲ့ယုတ်ခန္ဓာနာခန္ဓာမြမရဲ့ယုတ်ခန္ဓာနာခန္ဓာကလည်းပဲအကြောင်းကြောင့်ဖြစ်တဲ့သင်္ခတတရားမှု သူလည်းပဲဘာဖြစ်လဲပြတ်တယ်ပြတ်တယ်ဆိုတော့နတ်ကောချမ်းသာလားဆင်းရဲလားမြမကောချမ်းသာလားဆင်းရဲလားဒါဖြင့်အဲ့ဒီနတ်တွေမြမတွေမှာလည်းပဲအဲ့ဒီယုတ်ခန္ဓာနာခန္ဓာတွေနောက်ထပ်မဖြစ်ပေါ်တော့ဘဲနဲ့တခါတည်းချုပ်ငိမ့်သွားရင်တော့ဆင်းရဲရှိသေးလားဆင်းရဲမရှိရင်ဘာပဲရှိမလဲ အဲ့ဒီချမ်းသာက အကြောင်းတစုံတရာအကြောင်းဖြစ်တာလားမူလသဘာဝကလေးကရှိနေတာလားသူဟာ အရှိတရားလားအဖြစ်တရားလားအရှိတရားဆိုတော့ तू ပြက်မလားအမြဲတမ်းရှိမနေဘူးလားသို့တော်လည်းယမယံခါမှာဆင်းရဲဖြစ်တဲ့ယုံနဲ့နံဒုက္ခသစ္စာတွေက ဖုံးလွှမ်းထားတဲ့အခါကျတော့အဲ့ဒီချမ်းသာကိုတွေ့ရလားမတွေ့ရဘူးအဲ့ဒီယုတ်ခန္ဓာနံခန္ဓာအဖုံးတွေဖယ်ပြစ်လိုက်လို့သူတို့ချုပ်ငိမ့်သွားရင်နော်ဘာကိုတွေ့ရလဲချမ်းသာကိုတွေ့ရတယ်အမြဲရှိနေတဲ့ချမ်းသာဟုတ်လားအဲသူကရှိတဲ့အတွက်အရှိဖြစ်တဲ့အတွက်ပြည့်သေးလားမပြည့်ဘူးဆိုလို့ရှိရင်တော့သူ့ကို မ်းသာစေချမ်းသာမှန်လို့ခေါ်နိုင်သလားမခေါ်နိုင်ဘူးလားအဲ့တော့ချမ်းသာစေချမ်းသာမှန်ဆိုတာဘာလဲနိဗ္ဗာန်ဆိုတာအမြဲချမ်းသာနေတဲ့အရှိတဘာဝဟုတ်ကဲ့လားတနည်းဆင်းရဲငြိမ်းနေတဲ့အရှိတဘာဝဒီလိုမဟုတ်လားသိကြပါလားတကယ်လို့သာတချို့ထင်နေသလိုချမ်းသာဟာနိဗ္ဗာန်ဟာ တိုင်းကြီးပြည်ကြီးတွေလိုပဲသာသာရရပဲလို့တရုတ်ပြည်မှာဖြစ်တဲ့ဗုဒ္ဓဘာသာတစ်ခုအဲ့ဒီဗုဒ္ဓဘာသာတစ်ခုကအနောက်ဘက်ကောင်းငင်မှာတဲ့ဒုက္ခဝတိဗျူဟာနိဗ္ဗာန်ဆိုတာရှိတယ်တဲ့ဒုက္ခဝတိဆိုတာချမ်းသာရှိနေတာဗျူဟာနိဗ္ဗာန်အဲ့ဒီမှာသိတ်ตายရတာပဲတဲ့သစ်ပင်တွေတောတောင်တွေပန်းမန်တွေဥယျာဉ်တွေနဲ့တရိတ်သားရဲ့ သားကောင်တွေတိရစ္ဆာန်တွေနဲ့တိရစ္ဆာန်တွေကလည်းမြည်ကြတွန်ကြနဲ့အုပ်အော်တို့ဂျိုးတို့ဘာတို့ဆိုင်ပြီးအမှန်တန်သားရတယ်တဲ့အဲ့ဒီနိဗ္ဗာန်ရွှေပြည်ကြီးအဲ့ဒီမှာအနောက်ဘက်ကောင်းကင်မှာရှိတယ်တဲ့သူတို့ western paradise လို့ခေါ်တယ်အဲ့ဒီမှာရှိတယ်တဲ့တို့ကိုရင်ဘဝမန္တလေးမှာစာသင်နေတော့ကတရုတ်ပြည်ကဗုဒ္ဓဘာသာအကြောင်းလာပြီးတော့ သရုပ်ပြပုံတွေနဲ့ပကြီးတွေဘာတွေနဲ့လာပြီးမန္တလေးမှာလာပြတယ်ပြပြပွဲကြီးလုပ်တယ်အဲတို့လည်းသွားကြည့်တယ်သွားကြည့်တော့အဲ့ဒီမှာနိဗ္ဗာန်မြင်ခဲ့ရတယ်နိဗ္ဗာန်ကိုပဂရိမျက်စိနဲ့မြင်ခဲ့ရတယ်ဉာဏ်မျက်စိနဲ့မြင်တာကတော့ဆင်းရဲငြိမ့်နေတဲ့သဘောဒီဟာမဟုတ်လားချမ်းသာနေတဲ့သဘာဝကတော့ဉာဏ်မျက်စိနဲ့မြင်လို့မရဘူးလားရတယ် သူ့ကိုပဂရိမျက်စိနဲ့တော့မြင်လို့ရလားဒါပေမဲ့တို့အဲ့ဒီပြပွဲသွားတော့မှပဂရိမျက်စိနဲ့နိဗ္ဗာန်မြင်ခဲ့ရတယ်ဒီတခန်းစာလောက်ရှိတဲ့ပကြီကကြကြီးအဲ့ဒီမှာရေးထားတာတိုင်းပြည်ကြီးတပြည်သာသာယာယာနဲ့သစ်ပင်တော်တောင်ပန်းမနေဥယျာဉ်နေနဲ့ရေရကုန်နေတောင်ပါလိုက်သေးအဲ့မှာငှက်တွေနဲ့သားကောင်သမင်းတွေနဲ့အမလေးကြည့်လို့ကောင်းလိုက်တာသူတို့နေပါ အဲ့ဒီနိဗ္ဗာန်ကြီးကအနောက်ဘက်ကောင်းကင်မှာရှိတာတဲ့သူ့ကိုဒုက္ခဝတိဗျူဟာနိဗ္ဗာန်လို့ခေါ်တယ်ဘာလို့ခေါ်လဲအဲ့ဒီမှာဖရာဖြစ်ဖြစ်ပြီးပြိဋိနိဗ္ဗာန်ဆံသွားတဲ့ဖရာတွေလည်းအဲ့ဒီဒုက္ခဝတိဗျူဟာနိဗ္ဗာန်မှာအခုရှိနေတယ်တဲ့နိဗ္ဗာန်ချမ်းသာခံစားနေတယ်တို့တော့ခဏတစ်ပြုတ်သွားခံစားလိုက်တယ်အဲ့ဒီတော့ကနိဗ္ဗာန်ချမ်းသာလေ ဘာနဲ့ခံစားလိုက်ရမျက်စိနဲ့ခံစားလိုက်တယ်ဟုတ်လားအဲသူတို့ကအဲ့လိုပုံဖော်တယ်ဒီတော့ရုပ်ရှိနေသမျှရုပ်ဆင်းရဲမရှိဘူးလားစိတ်ရှိနေသမျှစိတ်နံဆင်းရဲမရှိဘူးလားတကယ်လို့သာဒုက္ခဝတ္တိဒီဝနိဗ္ဗာန်မှာအဲ့ဒီရုပ်တွေရှိနေရင်အဲ့ဒီရုပ်တွေမှာဖြစ်မှုပြက်မှုမရှိဘူးလားသူတို့သင်္ခတတွေမဟုတ်လား သင်္ခတဆိုတော့ဖြစ်မယ်ပြီးတော့ပြက်မယ်ဟုတ်တယ်မဟုတ်လားအဲ့တော့ဖြစ်ပြက်နေပြီဆိုတော့အဲ့ဒါချမ်းသာစေဟုတ်ပါမလားဟုတ်ပါဘူးချမ်းသာအတုကိုအစ်စ်လို့မှတ်တာပေါ့ဟုတ်ဘူးလားဒီတော့ယုံနာမရှိနေသေးတယ်ဆိုလို့ရှိရင်တော့ယုတ်ဆင်းရဲနာဆင်းရဲဖြစ်ပျက်ဆင်းရဲကရှိနေတာပဲမဟုတ်ဘူးလား ရှိနေပြီဆိုရင်အဲ့ဖြစ်ပျက်ဆင်းရဲကဖြစ်ပျက်မရှိတဲ့ချမ်းသာကြီးကို तू ကဖုံးမထားဘူးလားဖုံးထားတယ်ဟုတ်ကဲ့လားဖုံးထားတော့အဲ့ဖြစ်ပျက်ဆင်းရဲဖြစ်တဲ့ယုံနဲ့နံကိုဖယ်ပစ်လိုက်ရင်တော့ဘာဖြစ်မလဲအဲချမ်းသာကြီးတွေ့မယ်မဟုတ်လားဖယ်တယ်ဆိုတာအဲ့ဒီယုံနာနောက်ထပ်မဖြစ်တော့ဘဲနဲ့ချုပ်ငိမ့်သွားတာအဖြစ်ရသွားတာဟုတ်လားအဖြစ်ရသွားပြီဆိုတော့ယုတ်ဆင်းရဲနံဆင်းရဲရှိသေးတာ မရှိတော့ဘာသွားတွေ့တော့အဲအဲ့ဒါတွေ့တယ်ဟုတ်ကဲ့လားအဲ့ဒါဟာဆင်းရဲငြိမ်းခြင်းဆိုတဲ့ချမ်းသာအဲ့ဒီဆင်းရဲငြိမ်းခြင်းဆိုတဲ့ချမ်းသာသဘောပေါက်တယ်နော်အဲ့ဒါကိုတန်တိဒုက္ခလို့ခေါ်တယ်တန်တိဆိုတာဆင်းရဲငြိမ်းနေခြင်းဒုက္ခဆိုတာချမ်းသာတန်တိဒုက္ခဆိုတာဆင်းရဲငြိမ်းနေတဲ့ချမ်းသာဆင်းရဲမရှိတဲ့ချမ်းသာ ဘာလို့ခေါ်တယ်တန်တိဒုက္ခဆိုတာဘာလဲအဲ့ဒါကိုပဲမြတ်စွာဘုရားကနေရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားလို့မိန့်တာမဟုတ်လားအဲဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားကိုပြောင်းပြန်မှန်လိုက်ရင်ချမ်းသာအစစ်အမှန်တရားပေါ့မဟုတ်ဘူးလားဆင်းရဲမှချုပ်ငြိမ်းသွားရင်ဆင်းရဲရှိသေးလား မရှိတော့ဘာပဲရှိမလဲချမ်းသာပဲရှိမယ်အဲ့တော့ချမ်းသာအစင်မှန်ပေါ့မဟုတ်ဘူးလားဒီတော့အဲ့ဒီချမ်းသာအစင်မှန်ကရုပ်ဆင်းရဲနာမ်ဆင်းရဲငြိမ့်သွားမှာပဲတွေ့တော့တာဟုတ်အဲ့ဒီရုပ်ဆင်းရဲနာမ်ဆင်းရဲဆိုတာလည်းတဘဝတိတဘဝရုပ်တွေနာမ်တွေခန္ဓာကိုယ်တွေစိတ်တွေထက်ခါထက်ခါဖြစ်နေရုပ်ဆင်းရဲနာမ်ဆင်းရဲကငြိမ့်မှာမလား မငြိဘူးမငြိရင်တော့အခုနချမ်းသာစေချမ်းသာမှတွေ့မလားတခါတရံမှဘဝအစဉ်ပြေလို့အစဉ်ပြေတဲ့အချိန်ကလေးဆိုကြပါစို့တဏှာကြီးလောက်အဲ့ဒါကလေးတွေ့လို့ချမ်းသာတာရှိကောင်းရှိမှာပေါ့မဟုတ်ဘူးလားအဲ့ဒါကဘယ်လောက်ကြာတော့အဲခဏပဲဟုတ်တယ်မဟုတ်လားအဲ့ဒါသူချမ်းသာစေချမ်းသာမှာခေါ်မလား အချမ်းသာအဲ့ဒီချမ်းသာလေးပြက်သွားပြီဆိုရင်သူ့နောက်ဘက်ကဘာလာမလဲဒါကြောင့်မလို့အဲ့ဒီလူတွေကချမ်းသာလို့ခေါ်တဲ့အဲ့ဒီထင်ရတဲ့ဒုက္ခလေးကိုမြတ်စွာဘုရားကချမ်းသာအစစ်မဟုတ်ပါဘူးတဲ့ဝိပရိနာမဒုက္ခခေါ်တယ်တဲ့လူတွေကချမ်းသာလို့ထင်ထားတဲ့အစဉ်ပြေတဲ့သဘောလေးကိုအမြတ်စွာဘုရားဝိပရိနာမဒုက္ခခေါ်တယ်တဲ့ ဘာကြောင့်လဲဆိုတော့ချမ်းသာအစစ်အမှန်မဟုတ်လို့ဘာကြောင့်အစစ်မှန်မဟုတ်တယ်လဲဆိုတော့ဒီချမ်းသာဟာတည်မြဲသလားမတည်မြဲတော့သူပြက်သွားတာနဲ့ဘယ်အဖြစ်ပြောင်းလဲသွားမလဲအဲ့ဒီပြောင်းလဲသွားတာကိုဝိပရိနာမခေါ်တယ်ဝိပရိနာမခေါ်တယ်ဆင်းရဲအဖြစ်ပြောင်းလဲသွားနိုင်တဲ့ချမ်းသာလို့ဆိုလိုတယ်ပါတယ်တော့ အဲအခုလူတွေထင်ထင်ထားတဲ့ချမ်းသာကိုဟုတ်ကဲ့လားအဲ့ဒါဝိပရိနာမဒုက္ခတဲ့ပါတယ်တော့အဲ့ဒါအဲ့ဒါမဟုတ်ဘူးတဲ့အမြတ်စွာဘုရားမိတ်ရတဲ့ချမ်းသာစေချမ်းသာမှန်ကတန်တိဒုက္ခကဆင်းရဲတွေအကုန်ငြိမ့်သွားတဲ့အခါမှာတွေ့ရတဲ့ချမ်းသာဟာအဲ့ဒါတန်တိဒုက္ခဆင်းရဲငြိမ့်ခြင်းအမှန်ချမ်းသာ အဲ့တော့ဆင်းရဲတဲ့အကုန်ငြိမ့်သွားတယ်ဆိုတာဘယ်အခါမှငြိမ့်မလို့ရုပ်လည်းနောက်ထပ်မဖြစ်တော့ဘူးအဖြစ်ရသွားပြီနာမ်လည်းနောက်ထပ်မဖြစ်တော့ဘူးအဖြစ်ရသွားပြီအဲ့လိုနှစ်ခုလုံးအဖြစ်ရပြီဆိုတော့ဆင်းရဲတွေအဲ့ဒီနေရာမှာရပ်မသွားဘူးလားရပ်သွားပြီဆိုရင်အဲ့ဒီဟိုဘက်ကျတော့ဘယ်ရောက်သွားအဲချမ်းသာရောက်သွားရောအဲ့ဒီချမ်းသာဟာအစစ်မှသူ့ကိုပဲနိဗ္ဗာန်ခေါ်တာဟုတ်ကဲ့လား ဘာသစ္စာလဲနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းမှဒီတော့အဲ့ဒီဆင်းရဲချုပ်ငြိမ်းတဲ့သဘာဝကိုတွေ့ရအောင်ဆိုရင်ဘာလုပ်ရမလဲဆိုတော့ဆင်းရဲတွေကိုငြိမ်းသွားအောင်လုပ်ရမယ်ဆင်းရဲတွေဆိုတာရုပ်ဆင်းရဲနာမ်ဆင်းရဲကိလေသာဆင်းရဲ ကိလေသာဆင်းရဲဆိုတာလောဘဒေါသမောဟမာနဒိဋ္ဌိအဲ့ဒါတွေပေါ့မကောင်းတဲ့စိတ်တွေအဲ့ဒီကိလေသာဆင်းရဲရဲ့ရုပ်ဆင်းရဲရဲ့နာဆင်းရဲရဲ့ဒါတွေငြိမ်းအောင်လုပ်ရမယ်မဟုတ်ဘူးလားအဲ့ဒါတွေကရုပ်ရှိနေရင်ရုပ်ဆင်းရဲကရှိတော့တာပဲနာရှိနေရင်နာဆင်းရဲကရှိတော့တာပဲမကောင်းတဲ့စိတ်တွေလောဘဒေါသမောဟတွေရှိရင်လည်းပဲကိလေသာဆင်းရဲကရှိတော့တာပဲဆိုတာ ကိုယ်တွေ့ကြာကြာနာနာသဘောပေါက်ဖို့လိုတယ်မဟုတ်ဘူးလားကိုယ်တွေ့ကြာကြာနာနာသဘောပေါက်ဖို့လိုတယ်ဆိုတာစာရဲဖတ်လို့နားလဲတာပြောတာမဟုတ်ဘူးတရားနာလို့နားလဲတာပြောတာမဟုတ်ဘူးအဲ့ဒါကိုယ်တွေ့မဟုတ်ဘူးစာတွေ့နာတွေ့မဟုတ်လားကိုယ်တွေ့ဆိုတာဘယ်ဟာတော့အဲကိုယ်တိုင်ယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ကိုတတိဥသိတဲ့စိတ်နဲ့ စိုက်ပြီးကြည်ရင်ကြည်ရင်ကြည်ရင်နဲ့တွေ့တွေ့သွားတာမှာကိုတွေ့ဟုတ်ကဲ့လားအဲ့ဒီအခုရှုနေတာဟာဖောင်းတာရှုတယ်ပိန်တာရှုတယ်ကြွတာလှမ်းတာချတာရှုတယ်နားတာရှုတယ်စဉ်းစားတာတွေးတာရှုတယ်ဆိုတာဟာဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းတတိနဲ့စောင့်ကြည့်နေတာမဟုတ်လားအဲစောင့်ကြည့်ပါများလာရင်တော့အမှန်တိုင်းမသိဘူးလား အမှန်တိုင်းသိရဲ့အမှန်တိုင်းမသိလို့ဖြစ်တဲ့ငါပုဂ္ဂိုလ်တ attva ဆိုတာရဲ့အမှန်တိုင်းမသိလို့ဖြစ်တဲ့ပါရတတ်မဲ့စရာလေးလောဘစိတ်ဆိုးစိတ်ပြက်စရာလေးဒေါသအဲ့ဒီအယူဆတွေရှိအောင်မလားမရှိတော့ဘူးအဲ့တော့အမှန်တိုင်းသိပြီဆိုတော့ငါပုဂ္ဂိုလ်တ attva လို့လည်းမရှိတော့ဘူးချစ်စရာနှစ်သက်စရာလို့လည်းမရှိတော့ဘူးမုန်းစရာလို့လည်းမရှိတော့စိတ်ဆိုးစရာလို့လည်းမရှိတော့ဘူး ဖြစ်ပြီးပြက်နေတဲ့သဘောတွေပဲဟုတ်တယ်မဟုတ်လားအဲ့ဒီသဘာဝမျှပဲလို့အမှန်တိုင်းသိပြီဆိုရင်တော့အခုနလောဘဒေါသမောဟကိလေသာဖြစ်အောင်မလားမဖြစ်တော့ဘူးမဖြစ်တော့အဲ့ဒီထဲမှာနောက်ဘဝတွေမှာဘဝကောင်းဘဝမွန်နေလိုချင်တဲ့စိတ်တထေကြီးဖြစ်ချင်တဲ့စိတ်သမထကြီးဘယင်ကြီးမိဖုရားကြီးဖြစ်ချင်တဲ့စိတ်ဆိုတဲ့ခြင်စိတ်တွေရောရှိအောင်မလား အဲ့ဒီခြင်စိတ်ကလည်းကိလေသာပဲမဟုတ်လားအဲ့ဒီခြင်စိတ်ကိုတဏှာလို့ခေါ်တယ်အဲ့ဒီခြင်စိတ်ကိုမခေါ်လဲဟုတ်ကဲ့လားတထေကြီးဖြစ်ခြင်းတော့တထေတဏှာပေါ့မဟုတ်ဘူးလားရုပ်ချောခြင်းတော့ရုပ်ချောခြင်းနဲ့တဏှာပေါ့မဟုတ်ဘူးလားပစ္စည်းပေါ်ခြင်းတော့ပစ္စည်းပေါ်ခြင်းနဲ့တဏှာပေါ့သမထကြီးဖြစ်ခြင်းတော့ သမဏတဏဘောဝဉ္ကြီးချုပ်ကြီးဖြစ်ခြင်းတော့ဝဉ္ကြီးချုပ်တဏဘောမဟုတ်လားဒါပြန်အဲ့ဒီတဏချင်းချင်းဆိုတာဒီတဏကောင်းသလားမကောင်းဘူးလားချင်းနေသမျှမဆင်းရဲဘူးလားဒီပြင်ဟာမပြောနဲ့ညနေဗိုက်စာလို့ထမင်းစားကြင်တာတော့အဲ့ရှင်တော့မဆင်းရဲဘူးလားဟုတ်ကဲ့လား ထမင်းစားရင်နဲ့ချင်းအောင်ဆင်းရဲတယ်ဆိုတော့ဒီတဲ့ကြီးတဲ့ချင်းတွေကပြောစရာမလိုတော့ချဲရီချဲရီပေါက်ချင်းတယ်ဆိုတဲ့ချင်းဆိုရင်ဆင်းရဲသေးမလားကြီးမလားကြီးတာပေါ့ဟုတ်ကဲ့လားဒီတော့အဲ့ဒီချင်းမရှိရင်ဘဝဖြစ်ခြင်းနဲ့စိတ်ချင်းအဲ့ဒီမရှိတော့ဘူးဆိုလို့ရှိရင်ဘဝဖြစ်အောင်မဖြစ်တော့ဘူးဟုတ်ကဲ့လားအခုဖြစ်နေတာဘဝဖြစ်ခြင်းနဲ့စိတ်ချင်းရှိနေလို့ ဘဝတွေဖြစ်နေတာဒါကြောင့်မလို့ပဲဆူတောင်းကြတာမဟုတ်လားဤကနေ့ပြုရတဲ့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုအစစ်စစ်တို့ကြောင့်ဖြစ်လျာရဘဝတိုင်းမှာဇောတိကတို့လိုပေါ်ပြွားရပါလို့ဤဥမာဒီဥမာဒဏိတို့လိုချောရပါလှရပါလို့ဤအရှင်ဘာကုလတို့လိုကြမ်းမှခြင်းချမ်းသာခြင်းနဲ့ပြည့်စုံရပါလို့ဤနဲ့ဆုမတောင်းလားအဲ့ဒီဆုတောင်းနေဟာရှင်ကဖြစ်လာတဲ့ဆုတောင်းမဟုတ်ဘူးလား ခြင်းရှိရင်အဲ့ဒီဆူတောင်းဖြစ်ပါမလားခြင်းမရှိရင်ဖြစ်ပါမလားခြင်းရှိလို့တောင်းနေတာမဟုတ်လားအဲ့တော့ခြင်းမရှိလို့အဲ့ဒါမတောင်းရင် မတောင်းမှမတောင်းရင်မတောင်းတဲ့အရာကိုရအောင်လုပ်မလားမလုပ်တော့ဘူးမလုပ်ရင်ရမလားအမရဘူးဆိုလို့ရှိရင်ခြင်းရောအဲ့ဒီကဘဝတွေရောငြိမ့်မသွားဘူးလားဘဝငြိမ့်စေတယ်ဆိုတာရုပ်ရောနာရောချုပ်သွားတာမဟုတ်လားဟုတ်ကဲ့လား ယုံနဲ့နံတခါတဲ့ချုပ်သွားတော့ဘဝအသေးဖြစ်သေးတာမဖြစ်တော့ရုပ်ဆင်းရဲနာမ်ဆင်းရဲပဲနဲ့နေတော့မရှိတော့ဘူးမရှိရဆင်းရဲမရှိတော့ဘူးဆိုဘာပါပေါ်လာမလဲအဲ့ဒီချမ်းသာကိုဘာခေါ်လဲဟောအစစ်မှမဟုတ်လားအဲ့ဒါအဲ့ဒါရခြင်းရင်ရှင်တဲ့ကိလေသာတွေယုံနဲ့နာအဲ့ဒါတွေကိုအမှန်တိုင်းသိအောင်လုပ်ရမယ် အမှန်တိုင်းသိကြရင်တော့ဒီတိုင်းကြီးသိပါမလားတစုံတရားအမှန်တိုင်းသိကြရင်သူ့ကိုကြာကြာနာနာလှက်ပတ်ပြီးတော့စစ်ဆေးကြည့်မှာမဟုတ်လားအဲ့တော့ယုတ်ခန္ဓာနာခန္ဓာရဲ့အမှန်တဘာဝသိကြရင်လဲယုတ်ခန္ဓာနာခန္ဓာကိုတတိဥစည်းတဲ့စိတ်နဲ့မပြစောင့်ကြည့်နေရမှာမဟုတ်လားအဲအဲ့ဒီစောင့်ကြည့်နေမှသိမှာမဟုတ်လားဒီတော့ဒီယုတ်ခန္ဓာနာခန္ဓာဟာ စောင့်ကြည့်ရမယ်တရားသိရမယ်တရားမဟုတ်လားဟုတ်ကဲ့လားသိရမယ်တရားစောင့်ကြည့်ရသိရမယ်တရားစောင့်ကြည့်ရမယ်တရားဆိုတော့စောင့်ကြည့်လို့သိပြီဆိုတော့သူ့ကိုမပြတ်ဖြစ်ပြနေတဲ့ချမ်းသာပါလားလို့တွေးလာတယ်မဟုတ်လားမပြတ်ဖြစ်ဖြစ်ပြီးပြက်နေရဲ့ဟုတ်ကလားအဲ့တော့ဆင်းရဲလို့အမှန်တိုင်းပိုင်ပိုင်ခြားကြ သိလာတယ်သိတော့ဒီဆင်းရဲခေါ်တဲ့ခန္ဓာကိုယ်နဲ့စိတ်ကြီး နောက်ထပ်လိုချင်အောင်မလားအဲမလိုချင်ဘူးမလိုချင်ဘူးဆိုတော့လိုချင်တဲ့တဏှာသမှုရိယသစ္စာကငြိမ့်သွားရောမလိုချင်ဘူးဆိုရင် လိုချင်တာငြိမ့်တာပေါ့မဟုတ်ဘူးလားအဲလိုချင်တဲ့တဏှာသမှုရိယသစ္စာက သူကပဲနောက်ထပ်ဆင်းရဲတွေဖြစ်အောင်လုပ်ပေးနေတာမဟုတ်လားသူကပဲဒီရှင်ကပဲနောက်ဘဝဖြစ်ခြင်းတယ်ဆိုဘဝဖြစ်လိုက် နောက်ဘဝတထေကြီးဖြစ်ရှင်တယ်ဆိုတထေကြီးဖြစ်လိုက်အဲဘဝဖြစ်တာနဲ့တပြိုင်နက်တည်းရုပ်ရောနာရောကပါမလာဘူးလားပါလာတော့ဘာတွေနဲ့စလာတယ်တဘဝချမ်းသာနဲ့စလာတာပေါ့ဟုတ်ကဲ့လားချမ်းသာနဲ့စတာမဟုတ်လားဆင်းရဲနဲ့စပြီးတော့နောက်ထပ်မသေးခင်စကြတဲ့ဒီယုတ်ဒီနာနေထခါထခါဖြစ်နေတာမဟုတ်လားအဲ့တော့ချမ်းသာတွေထခါထခါဖြစ်နေတာပေါ့ ဒါဖြင့်တဘောအလုံးကချမ်းသာတော့ချမ်းသာစေကြည့်ပေါ့ဟုတ်ကဲ့လားသိကြသလားသိသေးချာချာညံနဲ့ကြည့်ရင်သိကြတယ်နော်အမတ်တမဲ့သိရင်တော့ဟုတ်သေးပါဘူးချမ်းသာတာလေးရှိပါသေးတယ်ဒီလိုမထင်ဘူးလားကြာကြာနာနာကြည့်တဲ့အခါကျတော့ဆင်းရဲဒုံဆင်းရဲခဲကြီးအဲ့ဒါကိုမြတ်စွာဘုရားက အေတတ္တကေဝလတ္တဒုက္ခခန္ဓာတ္တလို့ပြောဒုက္ခခန္ဓာတ္တဆိုတာဆင်းရဲဒုံဆင်းရဲအစုပုံကြီးတဲ့ဒုက္ခအစုပုံကြီးပဲတဲ့အဲ့တော့ဘဝတွေအသက်ရှည်နေလေဆင်းရဲတော့ဆင်းရဲဆင်းရဲအစုပုံကြီးကကြာကြာကြာလေကြာလေပိုဆင်းရဲလေမဟုတ်ဘူးလားဆင်းရဲတာပေါ့ဟိုဖွားတွေကြည်ပါလားဖွားတွေဖိုးတွေ အသက်တချို့လည်း80ကျော်ဆိုလို့ရှိရင်ပဲမသွားနိုင်မလာနိုင်ဘူးတချို့လည်း80ကျော်တချို့လည်း90ဆိုရင်ကုန်ကုန်ကုန်ကုန်နဲ့ဒီလိုဖြစ်နေတာမဟုတ်လားအဲ့ဒါချမ်းသာနေတာပေါ့ဟုတ်ကဲ့လားဘာရလို့ဆင်းရဲတာတော့အဲရုပ်ခန္ဓာနာခန္ဓာဆိုတဲ့ဘဝကိုရလို့ဆင်းရဲတာမသိကြဘူးလားသိကြတယ်နော် ဒီတော့ဆင်းရဲကိုအမှားတိုင်းသိပြီဆိုလို့ရှိရင်တော့ဒီဒုက္ခဒုံကြီး နောက်ထပ်လိုချင်အောင်မလားမလိုချင်ဘူးမလိုချင်ရင်ဘဝဖြစ်ချင်တဲ့စိတ်ငြိမ့်သွားရောဟုတ်တယ်မဟုတ်လားဘဝဖြစ်ချင်တဲ့စိတ်ကိုပါဠိလိုပါခေါ်တော့ဘဝတဏဟုတ်ကဲ့လား ဘဝဖြစ်ခြင်းတဲ့စိတ်ကိုပါဠိလိုပါခေါ်တော့တဏှာအခုဆိုကြပါစို့နေ့လယ်ကဆွမ်းစားလို့မကောင်းဘူးဆွမ်းနေနေပဲစားရတယ်အခုတရားနာတော့ရှိသေးဗိုက်ထဲကဂျိုးဂျိုးဂျိုးဂျိုးနဲ့မြည်နေပြီဘာဖြစ်လို့စားလာတယ်ဟုတ်လားအဲစားလာတဲ့အခါကျတော့အေးစားလည်းကိစ္စမရဘူးဟဲ့တရားနာပြီးရင်တော့ငါ၃၄ခွက်ဆဲတောက်လိုက်မယ်ဘာတောက်လဲအဲ့တော့ တကယ်စားလာတဲ့အခါကျတရားနာခြင်းအဲ့ဒါဖြော်ရည်စားတဲ့တဏှာမဖြစ်ဘူးလားဟုတ်ကဲ့လားအမြဲအဲ့ဖြော်ရည်ဆိုရစားတဲ့တဏှာကဆင်းရဲကြောင်းလားချမ်းသာကြောင်းလားဆင်းရဲကြောင်းပါဗျာအဲတဏှာမှန်တယ်များဆင်းရဲကြောင်းတဏှာဆိုတာရှင်ပဲဖြော်ရည်တောက်ခြင်းနဲ့တရားလုံးစုပ်ခြင်းနဲ့ရေကဲရေကဲမုံစားခြင်းနဲ့ ကြက်သားရင်စားခြင်းနဲ့ဆိုတာအဲ့ချင်းတွေကပါတယ်တော့အနာတွေပဲဆင်းရဲဖြစ်ခြင်းရဲ့အကြောင်းဟုတ်ကဲ့လားအဲ့ဒါတွေပဲဒီတော့ဒါတွေဟာဆင်းရဲအစစ်အမှန်တွေပဲလို့ဆိုလို့ရှိရဲ့ဆင်းရဲအစစ်အမှန်မှန်သိရဲ့သူတို့ဘောမှာတဏှာနဲ့သာယာတတ်မဲ့အောင်မလားမတတ်မဲ့တော့ဘူးမတတ်မဲ့ရဲ့ရှင်ပြုတ်မသွားဘူးလားအရှင်ပြုတ်သွားပြီဆိုလို့ရှိရင်ရှင်ကြောင့်ဖြစ်ပေါ်မဲ့ဆင်းရဲရှိအောင်မလား အဲမရှိတော့ဆင်းရဲငြိမ့်မသွားဘူးလားအဲ့တော့ဘယ်ရောက်သွားတော့ဒါကြောင့်ချမ်းသာခြင်းရင်ရှင်ပြုတ်ရမယ်ဟုတ်ကဲ့လားရှင်ပြုတ်ခြင်းရင်အမှန်တိုင်းသိရမယ်ယုံနဲ့တော့အဲ့တော့ယုံနဲ့နံကိုအမှန်တိုင်းသိခြင်းတော့မလုပ်ရမလဲရှုရမှာပေါ့မဟုတ်ဘူးလားရုပ်ဖြစ်သမျှနာမ်ဖြစ်သမျှတသိနဲ့ စူးစူးဆိုင်ဆိုင် အမြဲမပြတ်ဆောင်ရှုဟုတ်လားအမြဲမပြတ်ဆောင်ရှုတော့ရှုပါများလာတော့စိတ်ကတည်ငြိမ်မလာဘူးလားအဲတည်ငြိမ်လာတော့အရှိတဘာဝအရှိအတိုင်းအမှန်တိုင်းမသိဘူးလားအဲအဲ့လိုဆိုရင်အဲ့ဒီအဒီအမှန်လားအမှားလားအဲ့လိုအမှန်သိပြီဆိုတဲ့အခါကျတော့ဟိုဒါဆင်းရဲပဲလို့သိတာ ਨੇ အဲ့ဒီဆင်းရဲပုံမှာตายရတတ်မဲ့တဲ့ရှင်ရှိအောင်လား အဲချင်းပြုတ်သွားပြီဆိုလို့ရှိရင်တော့ဘာပြုတ်သွားပါလဲအဲဆင်းရဲပြုတ်သွားပြီဟုတ်လားချင်းပြုတ်ရင်ဆင်းရဲပြုတ်တယ်ချင်းငြိမ်းရင်ဆင်းရဲငြိမ်းတယ်ဆင်းရဲငြိမ်းပြီဆင်းရဲပြုတ်ပြီဆိုရင်တော့ဘာသွားတွေ့တော့အဲချမ်းသာနိဗ္ဗာန်ဟုတ်ပြီလားဒါကြောင့်မလို့အဲ့အဲ့ဒီချမ်းသာအစစ်မဟာညာနဲ့ဓာတ်ထိတွေ့ရသိရမယ် တရားတဲ့ပစ္စည်းကတ္တပါအခုနချင်းဟာပယ်ရမှာလားတွေ့ရမှာလားအဲပယ်ရမယ်တရားတဲ့ပဟာတပဟုတ်ကဲ့လားအခုချင်းကို မပယ်နိုင်သေးတာဟာယုံနာဒုက္ခကို အမှန်တိုင်းသိလို့လားမသိသေးလို့လားမသိသေးလို့အဲ့တော့သိဖို့မလိုဘူးလားသိအောင်မလုပ်ရမလဲ အဲတတိနဲ့ဆောင်ရှုတတိနဲ့ဆောင်ရှုတဲ့အခါကျတော့တမာတတိတမာဝါယာမတမာတမာဓိတမာသင်္ကပ္ပတမာဝါစာတမာကမ္မန္တဒါတွေပါမလာဘူးလားဆောင်ရှုတိုင်းဆောင်ရှုတိုင်းပါလာတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတတိနဲ့ဆောင်ရှုတဲ့အလုပ်ကိုမေဃသစ္စာမေခင်၈ပါးအကျင့်တရားဘာသစ္စာလဲမေခင်၈ပါးအကျင့်တရား အဲ့ဒါစောင့်ရှုတော့ရှုတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာကြိုးစားတဲ့ဝိရိယလည်းပါတယ်ရှုတဲ့တတိလည်းပါတယ်ဒီငြိမ်တဲ့သမာဓိလည်းပါတယ်အမှန်တိုင်းသိတာလည်းပါတယ်မကောင်းတဲ့စကားမပြောဘဲရှောင်ကျင်တာမကောင်းတဲ့အလုပ်မလုပ်ဘဲရှောင်ကျင်တာမကောင်းတဲ့သမိုးရောက်မလုပ်ဘဲရှောင်ကျင်တယ်ဆိုတဲ့သမဝါစာသမကမ္မနာသမဇီဝတွေရောမဖြစ်ပွားဘူးလားအဲ့ဒါလို့ဖြစ်ပွားအောင်စောင့်ကြည့်ရတာမဟုတ်လား အဲ့ဒီဟာကိုစောင့်ကြည့်တယ်လို့ပြောတော့အယက်အယက်ပြောပဲအယက်သိသိအောင်ပြောတာတရားပြောပြောရင် မက္ခသစ္စာကို ပွားတယ်ပါတယ်နော်မက္ခသစ္စာကိုပွားတယ်ဆိုတော့မက္ခင်၈ပါးကိုမိမိသဏ္ဍာန်မှာ ဖြစ်ပွားအောင် လေ့ကျင့်တယ်ဟုတ်လားမက္ခင်၈ပါးကိုမိမိသဏ္ဍာန်မှာဖြစ်ပွားအောင်လေ့ကျင့်တယ်ဒီလိုမဟုတ်လား အဲ့ဒါကိုပဲမဂ္ဂသစ္စာကိုပွားတယ်လို့ခေါ်တယ်ဒီတော့ဒီမဂ္ဂသစ္စာဟာမိမိတဏ္ဍဖြစ်ပွားစေရမယ့်တရားပါတယ်နော်ပါဠိလိုတော့ဘယ်လိုတော့ဘာဝေတ္ပါဟုတ်ကဲ့လားအဲ့တော့ဒီမြတ်စွာဘုရားတရားတော်မှာဆင်းရဲငြိမ်းချမ်းနိဗ္ဗာန်ရောက်ကြောင်းတရားတွေဟာ အဲ့ဒီသစ္စာ၄ပါးကလွတ်သလားဘယ်ဘက်ကလှည့်ကြည့်ကြည့်ဒီသစ္စာတွေပါနေတာမဟုတ်လားဝိပဿနာရှုနေတော့မပြည့်သေးဘူးဆိုဝိပဿနာဉာဏ်ဖြစ်နေတော့ဆိုရင်တော့ပုပ္ပဘာကမဲ့သစ္စာ၄ပါးဖြစ်နေတယ်ဝိပဿနာဉာဏ်နဲ့ကြော်တက်သွားလို့အရိယာနယ်ထဲရောက်သွားပြီဆိုတော့အရိယာမဉာဏ်နဲ့အရိယာသစ္စာ၄ပါးသွားတွေ့တယ်ဒီလိုမဟုတ်လားဟုတ်ကဲ့လား အဲ့တော့ဒီယုံနဲ့နာရဲ့အနိစ္စဒုက္ခအနတ္တသိတာကဝိပဿနာမဲ့ဝိပဿနာပညာဝိပဿနာဉာဏ်ဟုတ်လားအရိယသစ္စာ၄ပါးကိုအမှန်တိုင်းသိတာကမဲ့ညာမဲ့ပညာဘုပညာတနည်းပြောရင်လောကုတ္တရာဟုတ်လားပါတယ်တော့ လောကုတ္တရာပုပ္ပဘာကမက်ကတော့ဘာတော့လောကီမဲဟုတ်ပြီလားအဲတော့သိတဲ့မက်ကလည်းပဲနှမျိုးရှိတယ်ပုပ္ပဘာကမဲအရိယာမဲတနည်းလောကီမဲလောကုတ္တရာမဲဟုတ်ကဲ့လားလောကုတ္တရာမဲဆိုတာပုပ္ပဘာကမဲကိုပြောတာမဟုတ်လားဟမ် လောကုတ္တရာမက်ဆိုတာပုပ္ပဘာကမက်ကိုပြောတာမဟုတ်လားဒါဖြင့်ဘာလဲဟုတ်ကဲ့လားဒါဖြင့်လောကိမက်ကတော့ဘယ်ဟာလဲသိကြလားသိရတယ်အဲ့တော့ဒီပညာအကျင့်မှာလဲဒီမက်ပညာဟာနှစ်ဆင့်ရှိတယ်နှစ်မျိုးရှိတယ်ဒါသိဖို့ဟုတ်ကဲ့လား သီလတော့ကလည်းနှစ်မျိုးရှိတယ်နော်ဘာပါလဲစာရိတ္တဒါခါသမာရိကြတော့လည်းနှစ်မျိုးရှိတယ်နှစ်မျိုးတော့မကဘူးသုံးမျိုးရှိတယ်ဘာတွေတော့ဥပ္ပစာရသမာဓိအပ္ပနာသမာဓိခဏိကသမာဓိ သူ့ကိုနှမျိုးပြောနိုင်တယ်ဥပစာရတမာဓိအပ္ပနာတမာဓိကသမထကမ္မထာနဲ့ရတဲ့တမာဓိခဏိကတမာဓိကဝိပဿနာကမ္မထာနဲ့ရတဲ့တမာဓိဟုတ်ကဲ့လားအဲ့တော့ဝိပဿနာတမာဓိသမထတမာဓိနှမျိုးလို့အဲ့လိုလဲပြောနိုင်တယ်ဟုတ်ကဲ့လားအဲ့ဒီသမထမှာမှတမာဓိကနှမျိုးဥပါစာရတမာဓိအပ္ပနာတမာဓိ ဝိပဿနာသမာဓိကတော့ခဏိကသမာဓိတစ်မျိုးတည်းဟုတ်ပြီလားအဲ့ဒါသမာဓိဒိဋ္ဌာသမာဓိအကျင့်ဟောပညာဒိဋ္ဌာပညာအကျင့်ကြတော့ဝိပဿနာပညာမေဖို့ပညာလောကီပညာလောကုတ္တရာပညာပုပ္ပဘာကမေအရိယာမေဟုတ်ကလားနားလည်ပြီလားအဲ့ဒီမေဟာလဲသိတာပဲမေပညာပဲဟုတ်ကဲ့လားကြိုက်တာဖြင့်တို့ သီလသမာဓိပညာတိခါသုံးပါးပြောတာပြည့်စုံသွားပါလားပြည့်စုံပြီလားဟမ်ဘယ်လိုတော့မပြည့်စုံတာလားပြည့်စုံတာလားပြည့်စုံပါပြီအေးဒါပေမဲ့ဉာဏနောက်ကြပြောအောင်ပါဉာဏနောက်ကြပြောအောင်ပါဆိုရဲကပြည့်စုံတာလားမပြည့်စုံဘူးဟုတ်ကဲ့လား နောက်ကြဘာပြောအောင်မလဲလို့ဆိုတော့တဘာဝလက္ခဏာနဲ့သာမညလက္ခဏာပြောရအောင်မှာတဘာဝလက္ခဏာသိတဲ့ပညာနဲ့သာမညလက္ခဏာသိတဲ့ပညာနှမျိုးပြောအောင်မှာအဲ့ဒီနှမျိုးပြောပြီးသဘောပေါက်ပြီးမှကုန်တယ်နော်အဲ့တော့ပြည့်စုံမလားပြည့်စုံသလောက်တော့ပြည့်စုံပါပြီဗျာဟုတ်လား ကြံသလောက်လဲကြံပါသေးတယ်ဗျာဟုတ်ကဲ့လားကဲဒီနေ့ပြောတယ်နားလဲတယ်နော်အခုနဆင်းရဲအစစ်မှန်နဲ့ချမ်းသာ အစစ်မှန်ကွဲကွဲခြားခြားသိဖို့လိုတယ်နော်ချမ်းသာအစစ်မှန်ဆိုတာဆင်းရဲလုံးဝငြိမ့်သွားမှတွေ့ရတာဟုတ်ကဲ့လားဆင်းရဲမငြိမ့်သေးသမျှတော့မတွေ့ရသေးဘူးဆင်းရဲကလည်းရုပ်ခန္ဓာနာခန္ဓာရှိ နေသမျှတော့ အမြဲတမ်းဖြစ်ပြက်သင်္ခါရဒုက္ခဆင်းရဲကရှိမနေဘူးလားသူရှိနေသမျှတော့ချမ်းသာတွေ့လားမတွေ့ဘူးအဲ့သင်္ခါရဒုက္ခခေါ်တဲ့ဖြစ်ပြက်ဆင်းရဲပါချုပ်သွားငြိမ့်သွားမရှိပဲဖြစ်သွားမှာပဲဘာကပေါ်လာမှာလဲချမ်းသာပေါ်လာမှာဟုတ်ကဲ့လားဒါကြောင့်အဲ့ဒါလိုနားလည်သဘောပေါက်ပြီးတော့ချမ်းသာအစစ်အမှန်တွေ့ဖို့ရအတွက် ဆင်းရဲကိုဖြစ်စေတဲ့တဏှာလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာအရက်ခေါ်အဖြစ်ချင်းအဲ့ဒီချင်းဆိုတဲ့ကိလေသာငြိမ်းအောင်ဒီချင်းဆိုတဲ့ကိလေသာက ရုပ်ခန္ဓာနာခန္ဓာအကောင်းထင်ပြီးမတွေ့မညိရအောင်ရုပ်ခန္ဓာနာခန္ဓာကိုဆင်းရဲမှန်ပိုင်းပိုင်းခြားခြားသိရအတွက် တတိဥစည်းတဲ့စိတ်နဲ့မပြတ်မလားယုတ်ခန္ဓာနံခန္ဓာရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်မဂ်ခင်၈ပါးမိမိတဏ္ဍဖြစ်ပွားပြီးတော့ဖြစ်ပျက်ဆင်းရဲအမှန်ကိုဖြစ်ပျက်ဆင်းရဲအမှန်ပဲလို့ပိုင်ပိုင်ခြားခြားသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်သန်ပြီးတော့အရိယတစ္ဆာ၄ပါးအမှန်တရားကို ထိုးထွင်းသိမြင်တဲ့မဲ့ညာဘုံညာကိုရလို့နိဗ္ဗာန်ချမ်းသာကို မျက်မှောက်ထင်ထင်တွေ့မြင်ကြပါစေ။